လူတို့ဩဟာကောဇာတက္ကရာ1368ခုနှစ်ဘုဒ္ဓဗေမန္တမေလရာသီပထုံလာဇန်တရက်တွင်ကြံအတက်နေယနေ့ရှင်မေဝတ္တနာရိတာတို့ဓမ္မတဝနာကုသိုလ်တို့လာရောက်ရှိပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ရှင်မေဝဓမ္မမိသားစုများကိုဘုန်းကြီးဓမ္မဒါနတရားအလှူပေးသူမှာက အင်္ဂုတ္တရနိဗ္ဗာန်မှာလာတဲ့မိုးနဲ့တူသောပုဂ္ဂိုလ်၄မျိုးဆိုတဲ့တရားတော်ကိုမြင်သမတာနာတရားအလှပေးလို့မှာဖြစ်ပါတယ်ဝလာဟကဆိုတဲ့သုတ်တံဖြစ်ပါတယ်အဲ့ဒီဝလာဟကဆိုတဲ့သုတ်တံကိုဘုန်းကြီးကမိုးနဲ့တူတဲ့ပုဂ္ဂိုလ်၄မျိုးဆိုတဲ့တရားကိုဘုန်းကြီးအညီလေးပေးပြီးတော့ မဒါနတရားအလုပ်ပေးကူမှာဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုယ်တော်မြတ်ကြီးသာဝတိပြေမောဇင်းတော်ရှိကြောင်းကင်းအောင်မှုလျော်စံပြောတော်မူခြင်းအချိန်မှဖြစ်ပါလေယဟန်တော်များကိုမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူတဲ့ဒီသနာဖြစ်ပါလေဘုရားရှင်ကိုယ်တော်မြတ်ကြီးကပထမမိုးလေးမျိုးကိုမြတ်စွာဘုရားပထမဟောပါလေ နောက်အဲ့ဒီမုန်းလေးမျိုးကိုရွေးတွက်ပြီးဟောပြပြီးတဲ့အခါကျတော့မှအဲ့ဒီမုန်းလေးမျိုးနဲ့တူတဲ့ပုဂ္ဂိုလ်လေးမျိုးရှိတယ်ဒီလောကကြီးထဲမှာဆိုတာကိုလည်းဆိုဆရာကမိုးနဲ့ဥပမာပြီးပြီးတော့လူလောကလူတွေကိုခွဲခြားတော့ပြီးဟောကြားပြီးတဲ့ဒေသနာဖြစ်တာသတ္တရောလေသိကဝေဝလာဟတာဧကဝေဟောမြာဩจิตတတို့ဝလာဟတာမောစေရင်တို့သည် ဝလဟကမိုးရဲ့ခြင်းနေတို့သည်ဤမေသတ္တရောဤနေမျိုးလိုပါပေမိုးလေးမျိုးရှိတယ်တဲ့လက်စွာပြတော့ကတမေသတ္တရောပဲမျိုးလိုနေဘူးမူလားယေစီတနောဝတိတဝတိတနောယေစီတလေဝယေစီတနောဝတိတယေစီတသာဝတိတသာ ဒီကဝေဟတော်များဥစ္စတရောပစ္စည်းတာခြုံယုံတာခြုံ၏နောဝတိတမေဝသောဝလာကမောတိတို့ဒီလရာဝတိတရွာယုံနာရွာတရေနောပစ္စည်းတာမခြုံသောဝလာဟကမောတိနှင့်တူသောမောတိတို့ဒီလရာတခါတရမှာခြုံယုံတာခြုံပြီးတော့မရွာတဲ့မိုးရောမရှိဘူးလား တခါတရံမှာရွာတော့ရွာနေပြီးတော့မချုံးနဲ့မိုးရောမရှိဘူးလားဝတိတံရွာယုံလားရွာပြီးတော့လောကိကိတာမချုံတော်ဝလာဟတံဘုဒ္ဓိတို့ဒီ၎င်းနေဝကေစီတာချုံလည်းမချုံသောဝတိတာရွာလည်းမရွာသောဝလာဟကမုတ်တိန်တို့ဒီ၎င်းတခါတရံချုံလည်းမချုံဘူးရွာလည်းမရွာဘူးဒီလိုမုန်းရင်အခြေအနေရောမရှိပြီဘူးလား ကိစိတာသာချုံလေချုံဝတိတာသာရွာလေရွာသောဝလဟကာမူဒိန်တို့ဒီ၎င်းတခါတရံကြတော့တကယ်ဘုန်းကြီးတို့မူနီကစစ်ချုံပြီးတော့ချုံလေချုံပြီးတော့အင်မတန်မှကျူးနာတဲ့မိုးကြီးမိုးပေါက်တွေနဲ့ရွာသွန်းတဲ့မိုးရောမရှိသေးဘူးလားဗျာဒါကြောင့်ဤမေဒိဋ္ဌဝိသတ္တတော်ဝလာဟတာဒေကဝိဟံတော်များဥစေတတို့ဝလာဟတာမောတိန်တို့သည် ဝလာဟတံမိုးရေခြေနေတို့သည်ဥနေသတ္တရောဤလေးမျိုးတို့ပါလေ၏အဲဒီလိုမိုးဟာလေးမျိုးလေးစားရှိတယ်တဲ့ဆုံးကုန်တာဆုံးပြီးတော့မရွာတဲ့မိုးကတစ်မျိုးတဲ့ရွာကုန်တာရွာပြီးတော့မဆုံးတဲ့မိုးကတစ်မျိုးဆုံးလည်းမဆုံးရွာလည်းမရွာတဲ့မိုးကတစ်မျိုးဆုံးလည်းဆုံးရွာလည်းရွာတဲ့မိုးကတစ်မျိုးမိုးကလည်းမျိုးလဲ အဲ့ဒီမင်းမျိုးကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဥပမာပေးပြီးတော့ဒေဝမေဝကောဒိဋ္ဌဝိသတ္တရောဝလာဟကုပမဘုဂလာတတောတဝိဇမနောလောကတမိဒိဋ္ဌဝိယတော်မြတ်ဥစ္စတတို့ဧဝကောဤတို့လည်းဝလာဟကုပမမိုးတိန်လည်းဥပမာရှိကြကုန်သောသာတတော်လေးပါးကုန်သောပုဂ္ဂလာပုဂ္ဂိုလ်တို့သည် လောကတမေဟောဤလောကကြီးရဲ့၌သံတော်တံဝိဇ္ဇမန္တောတကယ်ပင်သင်ရှားရှိကြပါပြီကုန်၏ဆရာရှင်ကိုယ်တော်မြတ်ကြီးကဖြစ်လာတော်ဟောဤလောကမှာအဲဒီမိုးတိမ်နဲ့တူတဲ့လူတွေရှိတယ်တဲ့မိုးတိမ်နဲ့တူတဲ့ပုဂ္ဂိုလ်တွေရှိတယ်တဲ့ဗတ္တမေသတ္တတော်ပဲလေးမျိုးတို့အနည်းဟူမူလား ယေတိတနောဝတိတဝတိတနောကိစ္စတာနိဝါကိစ္စတာနောဝတိတာကိစ္စတာသာဝတိတာသာကိစ္စတာသုံးလုံးသာသုံးရင်လောဝတိတာမရွာသောပုဂ္ဂလောမိုးတင်းနေသူသောပုဂ္ဂိုလ်၎င်းသုံးလုံးသာသုံးပြီးမရွာတဲ့မိုးတင်းနေသူတဲ့ပုဂ္ဂိုလ်ကတစ်မျိုးလေ ဝတိတဇွာယုံနာဇွာယေနောပိစိတာမဆုံးတော်ပုဂ္ဂလောမောတိနိလူတော်ပုဂ္ဂိုလ်တော်ကောဇွာယုံနာဇွာပြီးတော့မဆုံးတဲ့မောတိနဲ့သူရဲ့ပုဂ္ဂိုလ်လည်းရှိတယ်အဲ့လိုပုဂ္ဂိုလ်ကလည်းတစ်မျိုးတဲ့နေဝကေစိတာဆုံးလည်းမဆုံးနောဝတိတာဇွာလည်းမရွာတော့ပုဂ္ဂလောမောတိနိလူတော်ပုဂ္ဂိုလ်တော်ကောဆုံးလည်းမဆုံးဇွာလည်းမရွာတဲ့မောတိနဲ့သူရဲ့ပုဂ္ဂိုလ်လည်းတစ်မျိုးရှိတယ်တဲ့ မေတိတာသာချုံးလေချုံဝတိတာသာရွာလေးရွာတော်ပုဂ္ဂလောမုတ်တင်နဲ့သူတော်ပုဂ္ဂိုလ်၎င်းချုံးလေချုံရွာလေးရွာတဲ့မိုးတင်နဲ့သူတဲ့ပုဂ္ဂိုလ်တွေရှိတယ်ဒိဋ္ဌုံရဟန်းတော်များဥစ္စတတို့ဝလာဟကုဗမမိုးတင်ရဲ့ဥပမာရှိကြကုန်သောဝါဝလာဟကုဗမမိုးတင်ရဲ့ဥပမာရှိကြကုန်သောသတ္တရော၄ပါးကုန်သောအိမေပုဂ္ဂလာဤပုဂ္ဂိုလ်တို့သည် လောကဓမ္မေဟောဒီလောကအပြည့်၌သံတော်တံဝေဇာမနောတကယ်ရင်သင်္ချာရှိကြပါ၏ဘုံဤတိဤသောဘဂဝါတို့ဘုံတော်တခင်ဘုရားရှင်ကိုရောမြတ်ကြည်သည်ဩဇာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တတိမောတိန်နဲ့တူတဲ့ပုဂ္ဂိုလ်ဘယ်နှမျိုးပါလိမ့်မယ် မိုးတိမ်နဲ့တူတဲ့ပုဂ္ဂိုလ်လူမျိုးခြုံကုန်လာခြုံပြီးတော့မရွာတဲ့မိုးနဲ့တူတဲ့ပုဂ္ဂိုလ်ကတစ်မျိုးရွာယုံလာရွာပြီးတော့မချုံတဲ့မိုးတိမ်နဲ့တူတဲ့ပုဂ္ဂိုလ်ကတစ်မျိုးမရွာလည်းမရွာချုံလည်းမချုံတဲ့မိုးတိမ်နဲ့တူတဲ့ပုဂ္ဂိုလ်ကတစ်မျိုးရွာလည်းရွာချုံလည်းချုံပြီးတော့ချုံလည်းချုံလည်းမိုးတိမ်နဲ့တူတဲ့ပုဂ္ဂိုလ်ကတစ်မျိုးပုဂ္ဂိုလ်ကလည်းမျိုးတယ်လေ အဲဒီပုဂ္ဂိုလ်လေးမျိုးကိုမြတ်စွာဘုရားရှင်ကိုရောတဲ့အကြီးကခွင့်ချပြီးတော့အကျင့်တော်ဟောကြားပြီးပါတယ်။တတေသာဘုခဝေပုဂ္ဂလောဖြစ်စိတာဟောတိနောဝတိတာေကဝိယတော်များအိုဖြစ်သားတော်ကတိသာဘေတို့မြင်ပုဂ္ဂလောပုဂ္ဂိုလ်သည်ဒိဋ္ဌိတာဆုံးလုံးသာဆုံး၍နောဝတိတာမရွာသူဝါမရွာသောမိုးတိမ်တဲ့သူတော်ပုဂ္ဂိုလ်သည်ဟောတိဘေလိုပုဂ္ဂိုလ်မျိုးဖြစ်ပါသည် ရခင်ကိုရောင်မြတ်ကြီးကတထေတုကမြတ်တာပု္ပ္ပာမေခွန်လေးထုတ်လိုက်ကိုယ်တိုင်နဲ့မေခွန်ထုတ်ပြီးတော့အဲ့ဒီမေခွန်ကိုကိုတော်တိုင်နဲ့ပြန်ပြီးတော့ဖြေပြမှုဖြေပြတော်မူတဲ့မေခွန်ဖြစ်တယ်။အဲဒီလိုကိုတော်တိုင်ဖြေပြတော်မူတဲ့မေခွန်ပု္ပ္ပာမျိုးကိုကထေတုကမြတ်တာပု္ပ္ပာတဲ့ကိုတော်တိုင်မေခွန်ထုတ်လိုက်တယ်ချုံးလုံးလာကျုံးပြီးတော့မရွာတဲ့မိုးတိမ်နဲ့ကျူးတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲတဲ့မြတ်စွာဘုရားမေခွန်ထုတ် အဲ့ဒီမေဘုံလေးထုတ်ပြီးတော့ကိုတော်တိုင်နဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဣဒဘိကဝေဧကိသောပုဂ္ဂလောပါတိတာဟောတိလောကတာဘိကဝေရတော်များအိုစိတ္တတော်ဣဒဤလောက၌ဧကိသောထိုသောပုဂ္ဂလောပုဂ္ဂိုလ်သည်ပါတိတာပြောတတ်၍ဝါတိုက်တွန်းတတ်၍လောကတာပြောသည့်အတိုင်းမပြုလုပ်တတ်သည်ဟောတိဖြစ်ပါ၏ဘုရားရှင်ကိုယ်တော်မြတ်ကြီးကသတ္တရောတဲ့ဟောဒီလောကကြီးတဲ့မှာ ဒုရမဟိကိုတော့ပြောဟောတတ်တယ်တိုက်တွန်းတတ်တယ်ကိုယ်တိုင်ပြောထားတဲ့အတိုင်းကိုယ်တိုင်တိုက်တွန်းထားတဲ့အတိုင်းကိုယ်တိုင်တော့ပြင်မပြုလုပ်တတ်တဲ့ပုဂ္ဂိုလ်ဒါလေးကိုပေါ်လွင်အောင်အနေအားဖြင့်တရားရှင်ကိုတော်မြတ်ကြီးကဣရိကိစေဣရိကိသောအတ္တနာဒါနံဗျန္တနာနာအဘိတိပရံတမတပိတိသောနိဗ္ဗာန်နိဗ္ဗာန်ဌာနိပရိဝါရတံပရံလကတိနောဘောဂတံပရံ ဣရန်ဤလောက၌ဧကိသောအထိုသောပုဂ္ဂလောဧကိသောအထိုသော ပုဂ္ဂလောပုဂ္ဂိုလ်သည်အာတနာမိမိတိရမေဒါနအလိုကိုအာတနာမိမိတိဒါနအလိုကိုနာဒေတိမပေတုပရသူတော်ဘာကိုတော့ဖြင့်တမတတိတိသူအောင်တန်းအောင်တိုက်တွန်းလို့ကိုတတ်ပါ၏ပြောယုံတာပြောတတ်တယ်ကိုယ်တိုင်ကြတော့မလို့ တိုက်တော်ဒီမှာကိုယ်တိုင်နာရင်လှူဒန်းပြီးတော့ကိုယ်တိုင်တော့ပြင်မလူသူတစ်ပါးကိုသာတိုက်တော်တတ်တဲ့ပုဂ္ဂိုလ်တဲ့။ဘာတိတာပြောတတ်ပြီကွာတိုက်တော်တတ်ရင်နောကတ္တာပြောသည့်အတိုင်းမပြုလုပ်တတ်ပြီးဟောဒီဖြစ်ပါပြီ။သူတစ်ပါးကိုတော့လှူခြင်းတန်းနေအောင်တိုက်တော်တတ်တယ်နှုတ်တော်တတ်တယ်။ဒါရင်လည်းဒီကိုယ်တိုင်ကတော့ဖြင့်လူမှုတန်းမှုမပြုတဲ့ပုဂ္ဂိုလ်တဲ့အတ္တနာမိမိပြီး တဏ္ဍလူကိုနာတိတိမသိလူဤကိုယ်ကမသိဘူးပရံသူတော်ဘာကိုတော့ပြင်တမာတပိတိလူအောင်တန်းအောင်တိုက်တွန်းလို့တော်တတ်ပါပြီအဲ့လိုပုဂ္ဂိုလ်ရောရှိသလားမရှိဘူးလားအခုဘုန်းကြီးတို့ဟောဒီတာကနေနားထောင်နေနေဆိုရင်ဟိုကမ်းနတ်တန်ကြီးကနေပြီးတော့အလူခံနေတဲ့အတန်းတစ်ခါတည်းရတဲ့တဲ့ကြားရ အဲဒီပုဂ္ဂိုလ်ဟာသူဘာဒီကိုယ်တာလှူအောင်တန်းအောင်တတ်သွင်းနေပြီးတော့ကိုယ်တိုင်ကတော့ပြင်ကိုယ်အိမ်ထဲကတရားတခြားမှဖြစ်မှာမဟုတ်ဘူးအဲတော့ကိုယ်တိုင်မလှူရင်လည်းသူဘာဒီကိုယ်တော့ပြင်ဘယ်လိုလှူရင်ဘယ်လိုကျိုးရတယ်ဘယ်လိုတန်းရင်ဘယ်လိုကျိုးရတယ်နဲ့ပြောဆိုတိုင်သွင်းနေတဲ့ပုဂ္ဂိုလ်ဒါကြောင့်အတ္တနာမိနိတိဒါနာလိုကိုလာတိတိမပေးသူဗရံသူဘာကိုယ်တော့ပြင်တမရပိတိသူအောင်တန်းအောင်တတ်သွင်းတတ်ပါ၏သောတောသုတိနိဗ္ဗာန်နိဗ္ဗာန်သာမိ ဖြစ်လျာရာဘဝတံ္ဍရာဆက်ဆက်၌ပရိဝါရတံ္ဍရာအချွေးဉာဏ်နှင့်ပြည့်စုံခြင်းကိုတော့ဖြင့်တပတိယရှိပါ၏ဘောဂတံ္ဍရာရှိစဉ်ဥစ္စာနှင့်ပြည့်စုံခြင်းကိုတော့ဖြင့်နောလပတိမရရှိနိုင်ပါ၏ကိုယ်တော်ကိုတိုက်တွန်းတဲ့အတွေ့အကြုံကိုသာတတိချွေရမျိုးတို့ပေါ်များနေကိုယ်တော်တွေကိုတိုက်တွန်းတဲ့ပုဂ္ဂိုလ်ဟာပါဠိပေါ်များတယ် သာသမီဆွေရနေပေါ်များရင်ကိုယ်တိုင်မလူမတန်းခဲ့တဲ့ပုဂ္ဂိုလ်မှာလွတ်ပြီးစီစဉ်ဥစ္စာတွေပေါ်များရလားစီစဉ်ဥစ္စာတွေတော့ရှားပါရင်မွဲရင်ကိုယ်တိုင်မလူတဲ့ပုဂ္ဂိုလ်ဟာစီဝဥစ္စာတွေမွဲရင်သာသမီဆွေရနေသူတော်ဘာကို တိုက်တွန်းရင်များရင်အဲလိုပုဂ္ဂိုလ်ကြီးမိမိတို့ရဲ့မျက်မှောက်ဒီမှာမတွေ့ရဘူးလားဩနေရတာကတော့လမ်းပေးတဲ့ပုဂ္ဂိုလ်လေးနဲ့ သာသမီဆူရံနေရတော့ဟောတယောက်ဟောတယောက်တခါလဲဆိုလည်းဘောကရောလက်ကရောပြည့်နေတာပဲအဲလိုဆွေညာနေများပြီးတော့ပြည့်စုံကံမွဲတဲ့ပုဂ္ဂိုလ်တွေဟာအတိတ်ဘဝသုခကာလတုန်းကမိမိကိုယ်တိုင်လူခဲ့လို့လားမလူခဲ့လို့လားကိုယ်တိုင်မလူခဲ့ပဲနဲ့သူတော်ဟာတွေကိုတော့ပြင်သူအောင်တန်းအောင်တိုက်တွန်းနေတဲ့အတွက်ကြောင့်မို့အဆွေညာနေတော့ပြင်မပေါ်များပြီဘူးလားဒီအဆွေညာနေတော့ပေါ်များပြီးတော့နေတယ်တဲ့အဲလိုပေါ်များတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ဟာ ဧဝကောဘိက္ခဝေဘေကိုပြည့်စုံတာဟောတိနောဝတိတာဘေကဝေဟတော်များဥစ္စေတာတို့ဧဝခောဤတော်လင်ပုဂ္ဂလောပုဂ္ဂိုလ်သည်ပြည့်စုံတာချုံယုံလာချုံ၍နောဝတိတာမရွာတော်မူတည်နေသူတော်ပုဂ္ဂိုလ်ဤသည်ဟောတိစင်စင်မတွေ့ဖြစ်ပါ၏တော်တည်း တန်းပြီးကျင်ရအောင်မိုးနှင့်လူရွာနိုင်ရှင်ကမြတ်စွာဟောခဲ့၏မိုးနှင့်လူရွာနိုင်ရှင်ကမြတ်စွာဟောခဲ့၏ကိုကမတူ တပါတုသေလူတိုက်တွန်းသည်ကိုကမလူတပါတုသေလူတိုက်တွန်းသည်ချွေရန်သာများဤသိင်္ဂ လွန်ရှားပါလာ၏ဟောကိုယ်တိုင်မတူတော့ဒီတဲ့ဥစ္စာကနေရှားပါဘုရားကြီးတိုက်တော်တော်ရှိရနေတာပါဖြစ်များရှိရန်သာများမိစိန်ကလွန်ရှားပါလာ၏ဖြစ်ချုံမယွာမိုးညင် တံသမာတုလာတိခေချုံလျောမောဟင်တံသမာတုလာတိဒါရင်လို့တခါတည်းမိုးကြီးများဖြစ်ချုံပြီးတော့နေပြီးတော့မကြွာတဲ့မိုးနဲ့တူတဲ့ပုံကိုမျိုးရင်လောကမှာမရှိဘူးလားဟင်းပြောတော့ပြောတယ် အပြောကတော့အင်မတန်ကောင်းတယ်ပြင်မှန်းတယ်ဒါပေမဲ့လို့အလုပ်ကလက်ကပါရလားဒီအပြောကတာပြောပြီးတော့အလုပ်မပါတဲ့ပုဂ္ဂိုလ်ပြောယုံနာပြောသူတော်တွေကိုသာတိုက်တွန်းယုံနာတိုက်တွန်းတတ်ပြီးတော့မိမိကိုယ်တိုင်းမလို့မတန်းတဲ့ပုဂ္ဂိုလ်ဟာချုံယုံနာချုံပြီးတော့မရွာရဲမိုးနဲ့တူတဲ့ပုဂ္ဂိုလ်ဟုတ်တယ်မလားအဲဒီပုဂ္ဂိုလ်မျိုးတွေဟာတောနိဗ္ဗာန်နိဗ္ဗာန်ဌာနေပရိဝါရသဗ္ဗရံလဝတိနောဘောဂသဗ္ဗရံ သောတောတုတိနိဗ္ဗာန်နိဗ္ဗာန်တံဖြစ်လျာယဘဝတန္တရာအဆက်ဆက်၌ကိုယ်တိုင်မလူရဲနဲ့သူတစ်ပါးကိုတိုက်တွန်းတဲ့ပုဂ္ဂိုလ်သူတစ်ပါးကိုပြောဆိုတဲ့ပုဂ္ဂိုလ်နိဗ္ဗာန်နိဗ္ဗာန်တံဖြစ်လျာယဘဝတန္တရာအဆက်ဆက်၌ပရိဝါရတံ္ဗရံအချွေးရနှင့်ပြည့်စုံခြင်းကိုတော့ဖြင့်တပတိရရှိပါ၏ကိုယ်တိုင်တိုက်တွန်းခြင်းလို့ဆွေးရများ၏ဘောဂတံ္ဗရံရှိတဲ့ဥစ္စာနှင့်ပြည့်စုံခြင်းကိုတော့ဖြင့်နောလပတိမရရှိပါ၏ ကိုယ်တိုင်မလူတန်းနေတဲ့အတွက်ကြောင့်မို့ပစ္စည်းဥစ္စာပေါ်များသလားရှားပါသလားအဲဒီပုဂ္ဂိုလ်မျိုးကိုဗာနဲ့တူတဲ့ပုဂ္ဂိုလ်လဲချုံရုံနာဆုံးပြီးတော့ဧကဝေယတော်များဥစ္စသားတို့ဧဝံခောဤသို့ရင်ပုဂ္ဂလောပုဂ္ဂိုလ်သည်ဒေသိတာချုံယုံနာချုံ၏နောဝတိတာမယွာတော်မူတည်နေသူသောပုဂ္ဂိုလ်မည်သည်ဟောတိကျင့်စဉ်မတွေ့ဖြစ်ပါ၏သောတည်း နောက်နံပါတ်2မိုးတိမ်နဲ့တူတဲ့ပုဂ္ဂိုလ်ကဘယ်လိုမိုးတိမ်လဲဆိုတော့တတိယဘိက္ခဝေပုဂ္ဂလောဝတိတာဟောတိနောပိစီတာကျွန်တော်တဲ့ဟောဒီလောကကြီးထဲမှာရွာယုံလာရွာပြီးတော့မချုံလဲမိုးတိမ်နဲ့တူတဲ့ပုဂ္ဂိုလ်မျိုးတွေရှိတယ်အဲ့ဒီပုဂ္ဂိုလ်မျိုးတွေဟာဘယ်လိုပုဂ္ဂိုလ်မျိုးတွေလဲလို့ဘုရားရှင်ကိုရောင်မြတ်ကြီးကကိုရောင်တန်းမိကုန်လေးထုတ်တော်မူတယ်။ ဒီလိုမေးဖို့ထုတ်ပြီးတော့ဣဒာဘိကဝေအေကိသောပုဂ္ဂလောကတ္တဟောတိနောဘာပိတာကိုတော်တော်အရှင်ကြီးထုတ်လိုက်ဘေကွင်ရတော်များဥစ္စေတာတို့ဤဟာဤလောက၌ဧကိသောသုသောပုဂ္ဂလောပုဂ္ဂိုလ်ဤကာတာကိုယ်တိုင်သာလျှင်ပြုလုပ်တတ်၏လောဘတုတာမပြောမဆိုတတ်သည်ဟောသည်ဖြစ်ပါ၏ကိုယ်တိုင်ကတော့ဖြင့်ကိုယ့်ရဲ့ ပိုင်းဆိုင်နေတဲ့ပစ္စည်းဥစ္စာတွေကိုကိုဟာကိုကိုယ်တရားတရားရှိတယ်လို့လူလိုက်တယ်တန်းလိုက်တယ်သူတော်ဟန်ကိုတော့ပြင်အောက်ကြနောက်ကြခံပြီးတော့မပြောခြင်းတဲ့ပုဂ္ဂိုလ်မတိုက်တွန်းနေတဲ့ပုဂ္ဂိုလ်တွေလောကမှာမရှိဘူးလားရှိတယ်ကိုရှိတာပဲကိုထုတ်လို့တယ်သူတော်ဟန်ကိုတော့အောက်ကြနောက်ကြခံမပြောမတိုက်တွန်းဘူးအဲ့လိုပုဂ္ဂိုလ်မျိုးတွေလောကမှာလည်းအများကြီးရှိတာပဲသူတဲ့နေရာမှာတော့ပြင်တခါလေသူတဲ့ဘာမှအနှမျိုးမရှိဘူးမုဒ္ဒစာယူလွတ်လွတ်ဆိုပြလူတန်းတယ် ဒါပေမဲ့သူနဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်ဒီပုံမှာတော့တူတရားပေါ်မှသူ့ဘုဒ္ဓံမူလတိုက်တွန်းတာလို့ဆိုတာမရှိဘူး။ဒါကြောင့်လဲဆိုတော့တကယ်လို့တန်တန်တရားမရှိတဲ့ပုဂ္ဂိုလ်တိုက်တွန်းလိုက်လို့ရှိရင်မိမိကိုသူပြောမယ်တက်တက်ကျကျပြောမှာလို့သူမခံနိုင်ဘူး။အချို့ပုဂ္ဂိုလ်ကလည်းအတူကပုဂ္ဂိုလ်ကြီးလာရင်တက်တက်ကျကျပြောတာလေရှိတယ်။မရှိဘူးလားဗျာ။ရှိတယ်။အဲတော့အဲ့လိုပုဂ္ဂိုလ်မျိုးနဲ့တွေ့ဟောငါတိတ်္တာကြီးကြတော်လို့နေဆိုပြီးတော့ကိုတက်နိုင်တာကိုပဲဒီလိုနဲ့ သူတော်ဘာကိုတော့ဖြင့်တိုက်တွန်းနေလားဒီကိုယ်တိုင်းလာလှူပြီးတော့သူတော်ဘာကိုမတိုက်တွန်းတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလားဗျာဒီကိစိကိသောအတ္တနာဝါဒနာဒိဋ္ဌိပရဏတ္တမတပိတိသောနိဗ္ဗာန်နိဗ္ဗာန်ဓာနိဘောဂတံပရံတပတိနောပရိဝါရတံပရံဤရာဤလောက၌ဧကိသောသို့သောပုဂ္ဂလောပုဂ္ဂိုလ်သည်အတ္တနာဝါမိမိပြည်ရာနှင့်ဒါနအလိုကိုဒိဋ္ဌိသိသူ၏ ကိုရှိတာကိုကိုလူမဲ့ဘယ်သူမှတိုင်ပင်ကြပြောကြရမလို့အတနာမိမိပြည်ရမေဒါနံတို့ကိုတိတိပြီးလို့ပရံပုရဝါကိုတော့ဖြင့်နတ်သမရပိတိလူအောင်တန်းအောင်အောက်ကြနောက်ကြခံပြီးတော့မပြောဆိုသောထောသူသည်နိဗ္ဗတနိဗ္ဗတဌာနိဖြစ်နေရရာဘဝတန္တရာဆက်ဆက်၌ဘောဂတံ္ပရာရှိတဲ့ဥစ္စာနဲ့ပြည့်စုံခြင်းကိုတော့ပြန်တပတိရရှိပါ၏ကိုယ်တိုင်လှူဒါန်းတဲ့အတွက်ကြောင့်မို့ရှိတဲ့ဥစ္စာ၏ တိုးပွားသလားမတိုးပွားဘူးလားဒီစိန်ဥစ္စာတွေတော့ဆိုပေါ်များတဲ့ဘောဂတံ္ဍရာစိတ်ဥစ္စာတွေပြည်စုံခြင်းကိုလည်းပြီးရရှိပါ၏ဗရိဝရတံ္ဍရာအချွေရနဲ့ပြည်စုံခြင်းကိုတော့ဖြင့်နောလည်းပြီးမရရှိပါဘူးဘုရားလေးကိုမတိုက်တွန်းနေတဲ့အတွက်ကြောင့်သာတမိအချွေရတော့မရဘူးတဲ့အချွေရနေတယ် ကိုယ်တိုင်လူတွေတန်းနေတဲ့အတွက်ကြောင့်ပစ္စည်းဥစ္စာပေါ်များလို့အခြေခံနေတဲ့လောကမှာအဲ့ဒီပုဂ္ဂိုလ်မျိုးရောမရှိဘူးလားတချို့ပစ္စည်းဥစ္စာတွေတုံးလို့ဆွဲလို့မကုန်နိုင်တော့အောင်ပေါ်များတယ်ဒါပေမဲ့သူ့မှာတာမီအခြေခံရှိရလားလုံးဝမရှိဘူးဘယ်လိုအခြေခံမရှိဘဲနဲ့ပစ္စည်းဥစ္စာတွေသာပေါ်များနေတဲ့ပုဂ္ဂိုလ်ဟာရှင်းနေရဘုံဟာသံဃာတော်ကအတိတ်ဘုံဟာဒီတော့ကကိုယ်တိုင်ကိုယ်ကျအနေအချင်းတတ္တတရားထက်ထက်တန်တန်နဲ့လူတန်းရဲ့လို့လားမလူတန်းရဲ့လို့လား ဒီကိုယ်တိုင်သာတူတန်းပြီးတော့သူတော်ဟာဒီကိုယ်တော်ပြင်လူအောင်တန်းအောင်တိုက်တွန်းလို့လားမတိုက်တွန်းလို့လားအဲဒီလိုမတိုက်တော့မနှိုးစော်ခဲ့တဲ့အတွက်ကြောင့်မို့သာသမီအချွေရန်ကြီးကြတော့များသလားနေသလားဒီအဲဒီလိုပုဂ္ဂိုလ်မျိုးဟာဘယ်လိုမိုးနဲ့တူတယ်လဲဆိုရင်ရွာယုံလာရွာပြီးတော့မချုံးတဲ့မိုးနဲ့တူတယ်ဟုတ်တယ်မဟုတ်လားဗျေကုံရတော်များအိုဖြစ်သားတို့ဧဝံဂောဤတို့လည်းပုဂ္ဂလောပုဂ္ဂိုလ်ဤ ဝရိတာရွာယုံတာရွာတတ်ပြီးနောကင်စိတာမဆုံးတော့မိုးတည်ရင်သူတော်ပုဂ္ဂိုလ်မြည်သည်ဟောဒီစင်စစ်မတွေ့ဖြစ်ပါပြီတော်တည်းကဲမှတ်တမ်းလေးတင်လိုက်ရအောင်မိုးနဲ့လူရွာနိုင်ရှင်ကမြတ်စွာဟောခဲ့သည် မိုးနှင့်လူရွာနိုင်ရှင်ကမြတ်စွာဟောခဲ့သည်ကိုကသာလူတပါသူပေလူမပြောသည်ကိုကသာလူတပါသူ သေလူမပြောသည်ဒီစိန်သာမြခွေရန်ကလွန်ရှားပါလာ၏ဒီစိန်သာမြခွေရန်ကလွန်ရှားပါလာ၏ မချုံပဲရွာမိုးနှင်းသာပမာတုလာပြီမချုံပဲရွာမိုးနှင်းသာပမာတုလာပြီဒီမချုံပဲရွာတဲ့မိုးနဲ့တူးတဲ့ပုဂ္ဂိုလ်ဟာ ကိုယ်တိုင်ကလှူပြီးတော့သူတော်ဘာကိုမတိုက်တွန်းတဲ့ပုဂ္ဂိုလ်ဟာဗံမိုးနဲ့တူတယ်မချုံးနဲ့ရွာတဲ့မိုးနဲ့တူတယ်တဲ့ဗာမမိုးချိန်လာမကြားပဲနဲ့တခါလေရွာချလိုက်တာချို့ပုဂ္ဂိုလ်တွေကြည်လားချက်ချင်းပဲဘုန်းကြီးတို့တရားတရားတွေဖြစ်ပေါ်လာပြီးတော့ဟေးငါတို့ဘယ်နေရာဘာလူမဲဘယ်မှာဘာလူမဲအမလေးဘယ်နေရာကြီးတုန်းကငါတို့ချို့ပုဂ္ဂိုလ်တွေကကြည့်ကြတယ်လေဘယ်သူမှမရောက်ဘူးတဲ့နေရာတွေကိုအမလေးဘယ်မှာသူတို့ဘာတွေလူထားတာ ယ်သူမှလည်းသွားကြည့်လို့မရဘူးဘယ်သူမှလည်းသွားကြည့်လို့မရဘူးသူပြောတာဟုတ်မှန်နေရတာမင်းဘယ်မှာသူတို့ရှင်ကြီးကိုရှင်တထောင်ပြဝိလုပ်လိုက်တာဘယ်မှာဘယ်မှာလဲသွားကြည့်လို့လည်းမရအဲ့ဒီလိုပေါ့အပြောတွေကတော့တခါမုံလာကြလာပြောနေတယ်ဒါပေမဲ့တကယ်တမ်းကျလက်ကပါသလားမပါဘူးလားတကယ်လက်တွေဒီမှာသူများသူနေတဲ့နေရာမျိုးကြတော့သူကဒီနေရာကြီးကပေါ်တယ်ဒီနေရာကြီးကမိုးများတဲ့နေရာရင်းများတဲ့နေရာမိုးရတယ်လို့ဆိုမှဆိုလို့တဲ့အဲတော့ ဒီလိုမျိုးပြောနေကြတဲ့ပုံကိုယ်တွေဟောတခါလဲချင်းပြီးတော့မရွာတဲ့မိုးတွေလည်းရှိတယ်လို့ဘာမှမချင်းနိုင်တဲ့ကုသရာတရားဖြစ်ပေါ်လာဖြစ်ပေါ်လာတဲ့အချိန်ကိုဖြုံးကနေလှူတဲ့ပုံကိုယ်မျိုးတွေရောမရှိဘူးလားအဲ့ဒီပုံကိုယ်မျိုးတွေကြတော့ဟောမချုံးမဲနဲ့ရွာတဲ့မိုးနဲ့တူတာဟုတ်တယ်မို့လားအဲ့လိုမချုံးမဲနဲ့ရွာတဲ့မိုးနဲ့တူတဲ့ပုံကိုယ်တွေဟာလောကမှာရှိတယ်တဲ့ဒါကြောင့်ဧဝံကောဘိကဝေပုဂ္ဂလောဝတိတာဟောတိနောပစ္စည်းတာ ဘေကဝေယံတော်များအိုဖြစ်သားတို့ဧဝံခောဤတို့လျင်ပုဂ္ဂလော ပုဂ္ဂိုလ်သည်ဝတိတာ ရွာယုံသာရွာတတ်၍နောပစ္စည်းတာမချောသောမိုးတိမ်နှင့်သို့သော ပုဂ္ဂိုလ်မည်သည်ဟောတိစင်စစ်မသွေးဖြစ်ပါ၏တော်တည်းုဂ္ဂိုလ်နှမျိုးရှိသွားပြီဘယ်နှမျိုးလဲ ချုံယုံနာချုံပြီးတော့မရွာတဲ့မိုးနဲ့တူတဲ့ပုဂ္ဂိုလ်ကတစ်မျိုးရွာယုံနာရွာပြီးတော့မချုံတဲ့မိုးတိမ်နဲ့တူတဲ့ပုဂ္ဂိုလ်ကတစ်မျိုးနှမျိုးရှိသွားတယ်အဲ့ဒီနှမျိုးစလုံးမိမိတို့ရဲ့မျက်မှောက်ဒီမှာရှိသလားမရှိဘူးလားတွေ့ရောတွေ့ဘူးသလားမတွေ့ဘူးလားဒါကြောင့်မြတ်စွာဘုရားကတန်တော်တန်ဝိဇ္ဇမာနာဟောဒီလောကကြီးထဲမှာရှိတယ်ကွာတဲ့ဒီလိုပုဂ္ဂိုလ်ကြီးအဲ့လိုမိုးနဲ့တူတဲ့ပုဂ္ဂိုလ်ကြီးရှိတယ်လို့ဘုရားရှင်ကိုယ်တော်မြတ်ကြီးဟောတာ ကိုယ့်ဟာကိုယ်ကမိမိတို့ရက်ွက်တဲ့ကြည့်တော့အဲဒီပုဂ္ဂိုလ်ကြီးကချုံလူလားချုံမရွာတယ်မုန်းကြီးနဲ့တူတယ်ကိုယ့်ဟာကိုယ်သာဆုံးပြဟုတ်တယ်မလားဩဒီပုဂ္ဂိုလ်ကတော့ကြည်တယ်ချုံတော်မချုံဘူးရွာချတယ်ကြည်လားဘာမှတော့ပြောတာမကြားဘူးသူလိုက်တာတန်းလိုက်တာသာဓုဟောသာဓုဒီများများခေါ်ပေးရဟုတ်တယ်မလားနောက်တစ်ခါနံပါတ်3ဖြစ်တဲ့ပုဂ္ဂိုလ်ကတင်စာဘိကဝေပုဂ္ဂလောနေဝကိစ္စတာဟောတိနောဝတိတာကျမ်းစာကိုယ်တော်မြတ်ကြီးကစစ်သားဟုတဲ့ လောကမှာခြုံလဲမခြုံရွာလဲမရွာတဲ့ပုဂ္ဂိုလ်နဲ့တူတဲ့ပုဂ္ဂိုလ်ဆိုတာလည်းရှိတယ်ကွာတဲ့ခြုံလဲမခြုံရွာလဲမရွာတဲ့မိုးနဲ့တူတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလားဗျာခြုံလဲမခြုံဘူးရွာလဲမရွာတဲ့မိုးနဲ့တူတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကြီးလဲဆိုတော့ဣဒံဘိကဝေဧကေသောပုဂ္ဂလောနေဝဘာတိတာဟောတိနောကတာေကုံယဟန်တော်များဩဇေတာတို့ဣရဤလောက၌ဧကင်သောချုပ်သောပုဂ္ဂလောပုဂ္ဂိုလ်သည် နေဝဘာပိတာပြောလဲမပြောဆိုတတ်နောကတ္တာပြုလဲမပြုလို့တတ်သည်ဟောသည်ဖြစ်ပါ၏သူတော်ဘာလည်းမတိုက်တော်မူကိုလည်းမတူဘူးအဲ့လိုပုဂ္ဂိုလ်တွေမိမိတို့ရက်ွယ်မိမိတို့မြို့နယ်မရှိသေးဘူးလားဗျာမိမိတို့ကြေးရွာတွေမှာရှိတယ်ဘယ်သူမှလည်းမတိုက်တော်မူကိုယ်တိုင်လည်းပဲဘာတစ်ခုမှမလှူဘူးအဲ့လိုပုဂ္ဂိုလ်မျိုးတွေလောကကြီးမှာရှိတယ်တဲ့အဲ့ဒီလောကကြီးတဲ့ပုဂ္ဂိုလ်တွေလောကကြီးထဲမှာရှိတယ်တဲ့ ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကဧကိသောအတ္တနာသာဒနာနာဒိတိပရိသနာတမတပိတိသောနိဗ္ဗာန်နိဗ္ဗာန်ဌာနိနေဝဘောဂတံပရံလဘတိနာပရိဝါရတံပရံဝိကတာရောဟုတ်တဝါဝိစရတိဣရာဤလောက၌ဧကိသောချိုးသောပုဂ္ဂလောပုဂ္ဂိုလ်သည်အတ္တနာသာမိမိတိနေဝေဒါနံလူကိုနာဒိတိမပိလူ ရင်စာသူတော်ဘာတို့ကိုလည်းပဲနတ်သမတပိတိလူအောင်တန်းအောင်မတိုက်တွန်းမနှိုးစောပါသောတုတူတိနိဗ္ဗာန်နိဗ္ဗာန်ဌာနေဖြစ်နေရရဘဝတန္တရာဆက်ဆက်၌ဘောဂတန္တရာစည်းစိမ်ဥစ္စာနှင့်ပြည့်စုံခြင်းကိုလည်းပဲနေဝလဘတိမယရှိနိုင်ပါပြီပရိဝါရတန္တရာသတမိချွေရနှင့်ပြည့်စုံခြင်းကိုလည်းပဲနာလဘတိမယရှိနိုင်ပါပြီ။ ကိုယ်တိုင်လည်းမလူခဲ့တဲ့အတွက်ကြောင့်မို့စီဝါဥစ္စာယရနာတွေရောပေါ်များသလားရှားပါသလားဒုရမအေကိုလူအောင်တန်းအောင်မတိုက်တော်မနှိုးစောခဲ့တဲ့အတွက်ကြောင့်မို့သာသမိအချွေးရန်ဒီကရောပေါ်များသလားရှားပါသလားအဲတော့ပစ္စည်းဥစ္စာကလည်းမွဲအချွေရန်ကလည်းနဲပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသူ့ဘဝမှာချမ်းသာမလားဆင်းရဲမလား ရည်စည်းဥစ္စာကလည်းမွဲလိုက်တာကုန်းကောက်เสียရမရှိသာသမီချွေရန်ကိုကိုလက်တို့လက်တောင်လေးလှုပ်ပေးတဲ့ပုဂ္ဂိုလ်လည်းတရားမှမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတိတ်ကိုဆင်းရဲတယ်နောက်ဆုံးတနေ့ဝိကာသာရောဟုတ်တော်ဝိသရတိဝိကာသာရောစားခြင်းစားပြီးဟုတ်တော်ဖြစ်၍ဝိသရတိလှည့်လေတောင်းရန်စားတော့၏နေရနေတော့၏အဲ့လိုပုဂ္ဂိုလ်မျိုးဟာပစ္စည်းဥစ္စာကလည်းမွဲတော့ပါမှမရှိကိုယ်ကိုလောက်ကန်ပေးမယ်လောက်ကန်ကျွေးမယ်ချွေးရလည်းမရှိတဲ့အတွက်ကြောင့်မို့ ခွက်လက်ဆွဲပြီးတော့တောင်းစာယုံမှလွဲ၍အခြားရှိနိုင်သေးရလားဗျာလုံးဝကိုမရှိနိုင်ဘူးအဲ့လိုပုဂ္ဂိုလ်မျိုးတွေရောမိမိတို့ရဲ့ရက်ွယ်အတွင်းမှာရင်းမျိုးနဲ့အတွင်းမှာရင်းမရှိပေဘူးလားအချွေရလည်းမရှိဘူးမှလောက်ကန်ပေးမဲ့သူလည်းမရှိပစ္စည်းဥစ္စာကလည်းမွဲဟိုဆင်းရဲလိုက်တာသူ့ရဲ့ဆင်းရဲတဲ့ပုဂ္ဂိုလ်လောကကြီးထဲမှာရှာလို့မတွေ့နိုင်တော့အောင်အဲ့လိုမတွေ့နိုင်တော့အောင်ဖြစ်ရတဲ့ဆင်းရဲတာဟာဘသူပြုခဲ့တဲ့ကံတွေလဲ သူပြုခဲ့တဲ့ကံနေတဲ့သူတော်ဘာကိုလည်းပဲမိမိလူရာတန်းတာပေးတာကံနာဆုံးပြတာဘာတစ်ခုမှမလုပ်ခဲ့သူတော်ဘာတွေတူချင်းတန်းချင်းပေးချင်းကံချင်းအောင်လည်းပဲမိမိတိုက်တော်နှုတ်တော်မူတစ်ခုမှတစ်ခါမှမပြောခဲ့ဘူးအဲလိုဆိုတော့ပစ္စည်းဥစ္စာကလည်းပဲမွဲမလုပ်ကမတန်းခဲ့တဲ့အတွက်ကြောင့်ပစ္စည်းဥစ္စာလည်းမွဲတယ်သာသမီရွှေရန်ဒီသူတော်ဘာတွေကိုမတိုက်တွန်းခဲ့တဲ့အတွက်ကြောင့်ရွှေရန်ကလည်းနည်းတယ် အဲဒီသူပြုခဲ့တဲ့ကံလေးအားလျော်စွာအခုမိမိမှာအရွှေရန်နဲ့လည်းပစ္စည်းဥစ္စာတွေလည်းမွဲပြီးတော့ဘယ်သူမှလောက်ကန်ကျွတ်မဲ့သူမရှိခွက်လဲဆွဲပြီးတောင်းစားနေရတဲ့ဘဝမျိုးမှာ ရောက်ရှိသွားရတဲ့အဲလိုပုဂ္ဂိုလ်မျိုးဤမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်ခါကဝိကဲလည်းရှိခဲ့ဘူးတယ်။ဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်ခါကလာတော်ကသာဝတိမြို့မှာဂရေ40များကျွယ်ဝဆန်းတာတဲ့အာနန္ဒတထေဆိုတာရှိတယ်တဲ့အာနန္ဒတထေ။ တတလီတာကောတိဝိဘဝဂရေ40မြတ်ကျွဲဝချမ်းသာတယ်ဒါလောက်ချမ်းသာနေပေမဲ့မဟာမစ္စရိအဟောတိတခါတဲ့ဝန်တိုမှုမစ္စရိယကလည်းအလွန်အားကြီးရဲ့တဲ့ဝန်တိုမှုမစ္စရိယကလည်းအားကြီးတယ်ဘယ်သူကမှမပြေသူဝမ်းသူတောင်မှမတရားတဲ့ပုဂ္ဂိုလ်အဲ့ဒီတတိဟာလခွဲတိုင်းလခွဲတိုင်းအနေအားဖြင့် သူ့ရဲ့အလိုအကျွေးဖြစ်တဲ့ပုဂ္ဂိုလ်၏အလုံသမားတွေနဲ့သူ့ရဲ့သားဖြစ်တဲ့မူလသီရိဆိုတဲ့သားလေးကိုအမြဲတမ်းဩဝါဒပေးတယ်ဘယ်လိုဩဝါဒပေးတယ်လဲဆိုတော့ဣဒံသတ္တလိတကောတိဒနာဘဝတိမာတိညာဂရိဝိသမနာဒနာနာဓာတပံဣရသတ္တလိတကောတိဒနာဤဂရိ40မြတ်သောဥစ္စာကိုဘဝတိများလာပြီဟု၍ပင်ညာဘဝတိများလာပြီဟု၍ ပညာမှတ်ခြင်းကိုမဟာကရိမပြုပါနဲ့ဒီလောက်ကရီ40မြတ်သောကျွယ်ဝနေတဲ့ချမ်းသာပစ္စည်းဥစ္စာတွေကိုများလာပြီလို့များမအောင်မိနဲ့တဲ့များလာပြီလို့များမအောင်မိနဲ့ဝိဇ္ဇာမဏတင်ရှားရှိသောတဏှာဥစ္စာကိုနတ္တတဗာမပိအံ့မိမိထင်ရှားရှင်းနေတဲ့ပစ္စည်းဥစ္စာတွေကိုဘသူမှမပေးနဲ့တတနာအတိဖြစ်သောနဝအတိဖြစ်သောတဏှာဥစ္စာကိုဥပ္ပါဒိတဗာပစ္စည်းအဤ အသစ်အသစ်ဒါရအောင်တိုးပေါင်းအောင်လုပ်ပါမိမိရဲ့ဝတ္ထုပစ္စည်းတွေကနေပြီးတော့တရားတကြမှမပေးပါနဲ့တဲ့တရားတကြမှမပေးပါနဲ့ဧကိကံပိဧကိကံပိတတမြာတတမြာသောဥစ္စာကိုလည်းဧကေကံမိကဟပနံတတမြာတတမြာသောဥစ္စာကိုလည်းဝယံပြည့်ချင်းကိုကရုံတတပြုတော်သူအားခရတေယေဝဂုံတီတာလျင်သည်များများကြီးမဟုတ်ဘူးတတမြာတတမြာပြီးပြီမဲ့လို့လေးတဲ့ ဥယျာဉ်များသွားတဲ့အခါကျတော့အတရာပေါင်းများစွာကုန်ဆုံးသွားလိမ့်မယ်။ဒါကြောင့်မိမိရဲ့ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေတစ်ဖြည်းဖြည်းလျော့နေပြီးတော့သွားလိမ့်မယ်။ဒါနဲ့ဥပမာပြည်တယ်ဆိုတော့အစ္စနန္တခယံဒိဋ္ဌဝါဥပတိကာနိသအာစယံမရုဏိသသမဟာရပဏိတောကရမဝတိတိအစ္စနန္တမျက်စင်ကြောက်တို့ဤခယံကုန်ခြင်းကိုဒိဋ္ဌဝါမြည်၍ဖြစ်လာ၏ မြစ်စင်းကြောင့်တုံးကြီးဟာအင်မတန်မှကြီးမားပေမဲ့လူလေးတဲ့ဘုန်းကြီးတို့မြက်ကွင်းလေးမျိုးအောင်မြက်စင်းတောင်လေးနဲ့တွေးပြီးတော့အဲ့ဒီမှာမြက်ကွင်းလေးမျိုးအောင်ပတ်တာလေမျက်မျက်စိကိုကွင်းနဲ့ဖြေပေါ်မျက်စင်းတောက်အဲ့ဒီမျက်စင်းတောက်လေးကိုတွေးတွေပြီးတော့ပုပ္ပံများလို့ရှိရင်ဒီလောက်ကြီးမားတဲ့မျက်စင်းတုံးကြီးအားလည်းပဲတစ်ပြေးပြေးနဲ့ကုံဆုံးသွားသလိုပဲတဲ့ မိမိပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုတတပြားတတပြားချင်းပေးပေမဲ့လို့လည်းပဲဥယျာဉ်များသွားတဲ့အခါကျတော့ပစ္စည်းဥစ္စာတွေအများကြီးကုန်ဆုံးသွားနိုင်တယ်တဲ့။ဥပါစိကနိစ္စအာစယံဥပါစိကနိစ္စခြားတော်ဤအာစယံစီးပုအပ်သောတောင်မှုကိုဒိဋ္ဌဝါမြင်၍ခြားရည်ကြည့်လိုက်စမ်းနဲ့ခြားများလိုပဲတဲ့။ရေတိုင်းမြေကလေးတွေတကယ်ချင်းတကယ်ချင်းနဲ့နဲ့ချင်းနဲ့နဲ့ချင်းစုပုံစုပုံသွားတာခြားပုံခြားကောင်းကြီးဖြစ်ပြီးတော့လာတယ်လို့တဲ့။ ပစ္စည်းဥစ္စာဆိုတာအဲ့ဒီခြံများစုတယ်လို့နည်းနည်းချင်းနည်းနည်းချင်းစုသွားရင်စုပါများတော့ပစ္စည်းဥစ္စာအပုံကြီးဖြစ်လာနိုင်တယ်မရုဏိသသမဟာရမရုဏိသပြားတို့ဤဒီသမဟာရပါဝုကြီးကိုစုပ်ယူခြင်းကိုဒိဋ္ဌဝါမြင်၍ပြားရည်ကြီးစံနဲ့ပန်းဝုကြီးတွေကိုစုပ်စုပ်ပြီးတော့မိမိတို့အုံဝဲပြီးတော့ပြားရည်တွေစုလိုက်တဲ့အခါကလည်းကြတော့စုပါများတော့ပြားအုံကြီးပြားလဘို့ကြီးအကြီးကြီးဖြစ်ပြီးတော့ပြားရည်အများကြီးမရပေဘူးလားဗျာ။ အဲဒီလိုပဲပစ္စည်းဥစ္စာရှားတယ်ဆိုတာနင်းနေနေနေနေနေနေနေဆိုပေမဲ့စုပါများလာရင်ပစ္စည်းဥစ္စာတွေအများကြီးမရပေဘူးလားဒါကြောင့်မို့အများကြီးရလာနိုင်တယ်အဲလိုရလာနေတဲ့အတွက်ကြောင့်ပစ္စည်းဥစ္စာကိုတော့ဖြင့်အသင်အသေးဖြစ်တဲ့နဝအသင်ဖြစ်သောတဏှာဥစ္စာကိုဥပါတိတ္တဗံပစ္စည်းရမင်းတိုးပွားအောင်တော့လုပ်တယ်ဒါပေမဲ့ရှိရတဲ့ပစ္စည်းဥစ္စာကိုဝိဇ္ဇမာနရှင်းရှားရှိသောတဏှာဥစ္စာကို နာဒါနာဒါတဗံဘယ်ပုဂ္ဂိုလ်ကိုမှမပေးနဲ့မလူနဲ့မကမ်းနဲ့ဘယ်ပုဂ္ဂိုလ်ကိုမှပင်းလည်းမပင်းနဲ့လူလည်းမလူနဲ့တန်းလည်းမတန်းနဲ့တဲ့ပစ္စည်းဥစ္စာတွေကိုစုဆောင်းထားတယ်အလူကပုဂ္ဂိုလ်ကြီးလာပြီဆိုရင်လည်းပဲတကားကိုပိတ်တယ်အလူကပုဂ္ဂိုလ်တွေကိုလည်းပဲမြေတောင်းတို့ပါဇက်ရက်ပြီးတော့တကားနဲ့ဆိုးမန်းတာတွေပြောဆိုရင်ဉာဏ်ထားတင်းနေတဲ့တကားနဲ့မှန်လွတ်တယ်ပြောဆိုလွတ်တယ်အလူကပုဂ္ဂိုလ်ကြီး သူ့ရဲ့အင်းကြီးကိုပဲလို့အလူကံပုဂ္ဂိုလ်မှာအလာမခံပြောဆိုလို့မရတဲ့ပုဂ္ဂိုလ်တွေကြတော့ပြောဆိုလို့မရတဲ့တောင်းစားတဲ့ပုဂ္ဂိုလ်တွေကြတော့ရိုင်မောင်းပုံမောင်းထီအောင်ပြုလုပ်တယ်။အဲလိုတရားတရားနင်းနေနဲ့ဘာတစ်ခုမှမလုပ်ခဲ့မတန်းခဲ့။သီလနဲ့ပြည့်စုံတဲ့လူကံပုဂ္ဂိုလ်တွေကိုပြောဆိုပြီးတော့ကျိန်မောင်းလှုပ်ခဲ့တယ်၊ရိုင်မောင်းလှုပ်ခဲ့တယ်၊ပုံမောင်းလှုပ်ခဲ့တယ်အဲ့ဒီကံတွေကြောင့်အဲ့ဒီအနန္တတစ်ပြေကွယ်လွန်သွားတဲ့ကာလကြတော့အဲ့ဒီတာဝတိကြီးနဲ့မနှမ်းမကမ်းပါ သူတောင်းစားရွာကြီးရှိတယ်အင်ကြီးတစ်ထောင်များရှိတဲ့သူတောင်းစားရွာအင်ကြီးဘယ်လောက်ရှိလဲအင်ကြီးတစ်ထောင်များရှိတဲ့သူတောင်းစားရွာမှာသွားပြီးတော့အဲ့ဒီအနန္တတတိဟာအဲ့ဒီကွယ်လွန်သွားတဲ့တတိဘဝကကွယ်လွန်သွားတဲ့ကဒီသူတောင်းစားရွာမှာသွားပြီးတော့ဖြစ်တယ်အဲ့ဒီမှာသူတန်နေခပြီဆိုတဲ့အချိန်ကစပြီးတော့အဲ့ဒီသူတောင်းစားရွာကြီးမှာကံဆုံးမောင်းကြပြီအနန္တတတိအဲ့ဒီမှာသွားပြီးတော့ တန်တေတီဗီဆိုတဲ့အချိန်ကစပြီးတော့အဲ့ဒီရွာကြီးမှာဘသူကမှအလုတ်အကင်ပေးတဲ့ပုဂ္ဂိုလ်မရှိတော့ဘူးတခြားမြို့တွေတခြားရွာတွေမှာသွားပြီးတော့တောင်းစားပေမဲ့လို့လည်းပဲထမင်းတောင်ဝမ်းအောင်နတ်မအောင်မစားရအောင်ဖြစ်နေတယ်အဲ့မှာဒုက္ခဒုက္ခတွေတရွာလုံးဒုက္ခရောက်သွားရုံမာတဲ့ပုဂ္ဂိုလ်တရားရောက်လာပြီးကံဆိုးတဲ့ပုဂ္ဂိုလ်တရားရောက်လာပြီးဆိုရင်အားလုံးတရွာလုံးတပြည်လုံးတနိုင်ငံလုံးစသည်ဆိုတာလို့ဒုက္ခတွေမရောက်နိုင်ပြီဘူးလား မိသားစုတစ်စုထဲမှာကံဆိုးတဲ့ပုဂ္ဂိုလ်တယောက်ရောက်လာရင်အဲ့ဒီမိသားစုပါတော့တာပဲရုံးလာတဲ့ပုဂ္ဂိုလ်တယောက်ပါလာပြီဆိုရင်အဲ့ဒီမိသားစုတစ်ခါနဲ့ဒုက္ခရောက်တော့တာနဲ့ကြီးပွားပြီးတော့ပါရောအကုန်ဒုက္ခရောက်တယ်အခုကြည်လာသူရောက်လာတာနဲ့အဲ့ဒီရွာမှာရှိတဲ့ပုဂ္ဂိုလ်ကြီးတောင်းစားလို့လည်းမရတော့ဘူးအလုပ်ကံပေးတဲ့ပုဂ္ဂိုလ်လည်းမရှိတော့အဲ့ဒီတည်းမှာပညာရှိတဲ့ပုဂ္ဂိုလ်ကနေပြီးတော့ငါတို့ရွာမှာတော့ဖြင့်ကာလကံဒီဆိုတဲ့သူယုံမှာတော့ရောက်နေပြီတဲ့သူယုံမှာတရားတော်ရောက်လာပြီ အဲ့တော့ငရုရွာမှာအင်ကြီးတစ်ထောင်ရှိတဲ့အထဲကနေပြီးတော့အင်ကြီး900စီပိုင်းမယ်တစ်ဖက်တစ်ဖက်အင်ကြီးဘယ်လောက်ရှိလဲအင်ကြီး900စီပိုင်းလိုက်တဲ့အချိန်ကကလကြတော်မှာအဲ့ဒီအာနန္ဒတတိသွားပြီးတော့ဖြစ်မဲ့ဘက်ကနေပြီးတော့အဲ့ဒီဘက်900ဘက်ကဘာမှတောင်းတလို့မရတော့ဟောဒီဘက်900ကလွတ်သွားပြီဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာလောက်ကံကြီးနေရတယ်စာပွဲတော့ပွဲကြီးသွားတောင်းရင်လည်းရတယ် ဒါနဲ့ဟိုဘက်တစ်ချမ်းမှာရှိတဲ့900ကနေပြီးတော့250ပြီးပိုင်းလိုက်ပြန်တယ်250ပြီးပိုင်းလိုက်တဲ့အခါကလည်းကြတော့အာနန္ဒတတိလောက်ဝင်စားတဲ့ပုဂ္ဂိုလ်ပါတဲ့ဘက်ကနေပြီးတော့အဲ့ဒီမှာအကုန်ဆင်းရဲပြန်တယ်အဲ့ဒီလိုနဲ့ပိုင်းလိုက်တာလေနောက်ဆုံးသူ့တအိမ်နဲ့ကျန်တော့တယ်အဲ့လိုသူတအိမ်နဲ့ကြံပြီးဆိုရင်ခန္ဓာလက်ကြမှာရွရွကနေပြီးတော့အာလုံးရိုင်မောင်းပုံမောင်းပြီးတော့ဝိုင်းပြီးတော့ရက်ဆွတ်လိုက်ကြဒီဟာသူ့ယုံမှာရှိနေပြီဟောဒီ မိခင်ကဝါကြတဲ့ကျင်းမှာရောက်နေတဲ့ကလေးဟာသူယုံမှပဲဖြစ်မယ်ဒါကြောင့်မို့ဒီရွာမှာမနေနဲ့အာလုံးထွက်သွားကြဆိုပြီးတော့ရွာသူရွာသားတွေကဝိုင်းပြီးတော့ဇိမ်မောင်းပုံမောင်းလွှဲလို့ရွာကထွက်ပြေးရတယ်။အဲဒီတော့ရွာကထွက်ပြေးလို့ဇနီးမောင်နှံနှစ်ယောက်တခြားနေရာရောက်တဲ့အခါကျတော့သူတို့နှစ်ယောက်စလုံးသွားပြီးရွာထဲဝင်ပြီးခမင်းတောင်းမရဘူး။အဲဒီမှာဇနီးဖြစ်တဲ့ပုဂ္ဂိုလ်ကိုအပြင်မှာထားခဲ့ပြီးတော့ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်သွားတောင်းတောင်းလို့ရတာလေးမှာဇနီးမောင်နှံနှစ်ယောက်ခွဲဝေးစားရ။နောက်အဲဒီကလေးလေးမွေးလာ မွေးလာပြန်တော့လည်းပဲသူကသီလသမာဓိပညာနဲ့ပြည့်စုံတဲ့ယဟန်တော်များအတုကပုဂ္ဂိုလ်များကိုတခါနဲ့မျက်စောင်းထူရတာနဲ့မျက်နာရွယ်ရတာနဲ့နှကန်းဆူရတာနဲ့ဆိုတော့လေသူကလာရင်ဒီအတုကံကိုစိတ်မှမကြိုက်ဘူးအတုကံပုဂ္ဂိုလ်ဒီပေါ်မှာသူကလုံးဝမကြည့်ဘူးတဲ့ပုဂ္ဂိုလ်ဆိုတော့အတုကံပုဂ္ဂိုလ်မြင်လိုက်တာနဲ့သူကမျက်နာတွေတစ်မျိုးကြီးဖြစ်တော့အခုမွေးလာတဲ့အခါကာလကြတော့မျက်နာကတကယ်ကို ရေပုံဘလူးလေးနဲ့တူတယ်သူမျက်နာကအယုတ်ဆိုးအကြီးတန်း မွေးလာလိုက်တဲ့ဇာတနာကြတော့မြေဘိုဘလူလေးကဲဆိုအဲဒီမှာမွေးဖွားပြီးတော့လာတယ်အဲလိုမြေဘိုဘလူကဲဆိုမွေးဖွားပြီးတော့လာလာပြီးတော့လက်ချီတွေကလည်းပဲမွေးလာတဲ့ကူကလက်ချီတွေကလည်းလက်တိုးလက်ပြနှကောင်တို့နှကောင်ပြစပြီးရင်အဲဒီလိုရှင်းရှင်းရဲရဲနဲ့ဒုက္ခဒုက္ခရင်းနဲ့မွေးလာမွေးလာတဲ့ဇာတနာကြတော့မွေးကြည့်တဲ့အခါဘုရားဟခင်ဖြစ်တဲ့ပုဂ္ဂိုလ်ကတော့သူဇနီးကိုပြောတယ်ရှင်မကြီးငါတို့ဒီကလေးကြောင့်ငါတို့ဇနီးမောင်နှံဒုက္ခကြီးရောက်ခဲ့တယ် ငါတို့ရင်ဒုက္ခရောက်တာမဟုတ်ဘူးတရွာလုံးအနေအချင်းဒုက္ခတွေရောက်ခဲ့တယ်ဒီကလေးကြောင့်အဲ့တော့မင်းကွာမွေးနဲ့မွေးပြီးပြီပဲဒီကလေးကိုတနည်းအားပြစ်ထားပြီးတော့ငါတို့သွားကြပါစို့အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကပြောပြီးမလို့မိခင်မှာမိခင်ရဲ့စိတ်ဓာတ်တွေကိုလနဲ့ကိုလလွဲဆဲလဖွာလာရခဲ့တဲ့သာသမီသားကလေးဖြစ်တဲ့အတွက်ကြောင့်မို့မိခင်ဖြစ်တဲ့ပုဂ္ဂိုလ်မပြည့်ရနိုင်အဲ့ဒီမှာမိခင်ရဲ့မေတ္တာဓာတ်တွေနဲ့သားလျာဘလောက်ပဲအယုံဆိုးဆိုဘလောက်ပဲအကြည်တန်တာမိခင်ရဲ့မေတ္တာတွေချစ်တဲ့မေတ္တာတွေ ဒီသားလေးကိုမပြစ်နိုင်တဲ့အတွက်ကြောင့်မို့ကျင်သွားရင်သွားတော့ကျမကတော့ဒီကျမသားလေးမပြစ်နိုင်အဲ့ဒါနဲ့သားလေးနဲ့ပဲလက်ပတ်ပြီးတောင်းရစတော့သားလေးကိုတဏှာမှချပြီးတော့သွားတောင်းတောင်းပြီးတော့မှပြန်လာရင်သားလေးကျွေးကိုလည်းစအဲ့ဒီသားလေးသွားနိုင်လာနိုင်တဲ့ချိန်ကကလာရောက်တဲ့ချိန်ကကြတော့မှသားရေလူလေးသားအတွက်နဲ့အမေတို့ဒုက္ခတွေအကြီးကြီးရောက်ခဲ့ရပြီသားရေအမေတို့တွေမဟုတ်တော့ဘူးဆွေတွေမျိုးကြီးအလုံးတရားလုံးဒုက္ခရောက်ကြရတဲ့သားရေ အဲ့တော့တာယေဟောဒီတာဝတိမျိုးထဲမှာတထေကြီးတွေရှိတယ်အနာတပေတထေကြီးဆိုတာအားလုံးကိုကိုရမဲ့နေတဲ့ပုဂ္ဂိုလ်တွေကိုအမြဲမပြတ်အတူပေးပြီးတော့နေတဲ့နာတပေတထေကြီးဆိုတာလည်းရှိတယ်ဝိတာကအကြောင်းမှကြီးဆိုတာလည်းရှိတယ်ငါသာအဲ့ဒီကိုသွားပြီးတော့ကြောင်းရန်စားတော့ခြေတော့ဆိုပြီးတော့အဲ့ဒီမှာအိုးကြံွက်လေးနဲ့တည့်တည့်ပြီးတော့သားလေးကိုတာဝတိမျိုးစီဆိုလိုက်တယ်အဲ့ဒီသားလေးသွားပြီဆိုမှအမေဖြစ်တဲ့ပုဂ္ဂိုလ်ကလုံရကြွရထွက်ပြေးခဲ့တာသားလေးကိုပြစ်တာပြီးတော့အဲ့ဒီမှာသားလေးဟာ တန်ဝတိမြို့တွေကိုရှောက်သွားတဲ့ခါကလည်းကြတော့တစ်ချိန်လုံးကသူတတိတက်ခဲ့တဲ့အနန္တတတိဘဝတုန်းကတွားခဲ့လာခဲ့တဲ့နေရာတွေသူရောက်သွားတယ်။အဲဒီမှာရောက်သွားတဲ့ခါကလည်းကြတော့သူတတိရဇာတိတရညာဗာညာမာလိနဲ့ဇာတိတရညာဆိုတာနောက်ဘဝနောက်ဘဝကြီးကိုပြန်ပြန်ပြီးတော့သိတဲ့ဉာဏ်လို့ခေါ်တယ်။အဲလိုဇာတိတရညာလေးရတဲ့ခါကလည်းကြတော့ရှင်ညာကြီးကိုငါတွားခဲ့ပြီပါ။ဒီနေရာငါနေခဲ့ဘူးပါရဲ့။ ဒီခြံဝင်းကြီးကငါခြံဝင်းကြီးဖြစ်ခဲ့ဥပါတယ်ဒီတိုက်ကြီးကငါတိုက်ကြီးပါအဲ့ဒါနဲ့ကလေးလေးကတခါတဲ့ခြံဝင်းကြီးပွင့်နေတော့အဲ့ဒီခြံဝင်းကြီးအဆောင်ကလည်းတဏှာရောက်တယ်မသိသူသားလက်ထက်ပေါ့အဲ့ဒီမှာသူသားလက်ထက်ရောက်နေတော့သူကတခါတဲ့ခြံဝင်းနဲ့လျှောက်ဝင်သွားခြံဝင်းနဲ့လျှောက်ဝင်သွားပြီးဟိုဝင်ဒီဝင်းနဲ့အာဒီတိုက်ကြီးကလေဒါငါ့အင်ကြီးပဲသူဇာတိတရဉာဏ်ရနေတဲ့အခါရတဲ့အခါကလည်းကြတော့သူ့ရဲ့နောက်ဘဝတုန်းကဟာဒီအကုန်ပြန်ပြီးသိတော့သူဟာ အဲ့ဒီမှာတိုက်တဲ့ဝင်ဖို့ရသွားတဲ့အခါကလေးလေးတွေကသူ့သားရဲ့သားငယ်သမီးငယ်လေးတွေပေါ့သူ့ရဲ့ညီးလေးတွေပေါ့အဲ့ဒါလေးတွေကကလေးလေးတွေကဆော့မလို့ပြင်မဲ့ထွက်လာသူ့ရုပ်လည်းမြင်ရောလန့်ဩကုန်ရတရက်မြင်ရတယ်လို့တခါတည်းလန့်ဩပြီးကလေးတွေငိုကြတော့မှအဆောင်လျှောက်တွေကတခါရင်ထွက်လာတော့အာတရဲဆိုပြီးတော့တခါတည်းဒုံနဲ့ကြိုင်ပြီးတော့ဝိုင်းကြိုက်ရှုတ်ကြတာပေါ့လေအဲ့ဒီမှာရိုက်ပုတ်ပြီးတော့အဲ့ဒီကလေးလဲနေတဲ့အခါကျတော့မှအမိုက်ပုံသွားပြလိုက်တာသူ့ရဲ့ဘဝကြည်စံအတိတ်က ဒါနာကောင်းမှုတွေပြုခဲ့လို့လားမပြုခဲ့လို့လားအတိတ်ကဒါနာကောင်းမှုတွေလည်းမပြုခဲ့သူတော်ဘာတွေကိုလည်းမတိုက်တွန်းခဲ့တဲ့အတွက်ကြောင့်မို့အချွေရန်ရောရှိရလားဘာမှမရှိဘူးမိခင်ဖခင်ကနေပြီးတော့ပြစ်သွားရတဲ့ဘဝမျိုးတောင်းစားရတဲ့ဘဝမျိုးဒီအောင်ရောက်လာတယ်ဒါဘာကြောင့်လဲဆိုရင်ကိုယ်တိုင်လည်းလူပဲလို့လားမလူပဲလို့လားကိုယ်တိုင်လည်းမလူသူတော်ဘာတွေကိုလည်းပဲလှူအောင်တန်းအောင်တိုက်တွန်းခဲ့သလားမတိုက်တွန်းခဲ့ဘူးလား အဲဒီလိုကိုယ်တိုင်လည်းမလို့သူတော်အားကိုလည်းမတိုက်တွန်းခဲ့တဲ့ပုဂ္ဂိုလ်ဟာခြုံလဲမခြုံရွာလဲမရွာတဲ့မိုးနဲ့တူတယ်။ဗာမိုးနဲ့တူတယ်။ကိတ္တလေးဆိုကြည့်အောင်မိုးနဲ့လူရွာနိုင်ရှင်ကမြတ်စွာဟောခဲ့သည်မိုးနှင့်လူရွာမိုးနှင့် နိုင်ရှင်ကမြတ်စွာဟောခဲ့သည်ကိုလည်းမလူတပါသူသေလူမပြောသည်ကိုလည်းမလူတပါသူသေလူမပြောသည် စည်းစိမ်ချွေရန်ဤနတံဤကံရှားပါသည်ကိုယ်တိုင်လည်းမလူတော့စည်းစိမ်ငါရောပေါ်များသလားရှားပါသလားအချွေရန်နေရောဘယ်လိုပါလိမ့်မယ်ဒါကြောင့်စည်းစိမ်ချွေရန်ဤနတံဤကံရှားပါသည် မချုံမေရွာမချုံမရွာမိုးလင်းသာပမာတူလာသည်မချုံမရွာမိုးလင်းသာပမာတူလာသည်ကိုယ်တိုင်လည်းမလူသူတစ်ပါးလည်းမတိုက်တွန်းတဲ့ပုဂ္ဂိုလ်ဟာဗာမိုးနဲ့တူတယ် ချုံလဲမချုံရွာလဲမရွာတဲ့မိုးနဲ့တူတယ်အဲဒီလိုပုဂ္ဂိုလ်မျိုးရောမိမိတို့မျက်မှောက်ဒီမှာမရှိဘူးလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလောကသမိန်ဟောဒီလောကကြီးထဲမှာတန်တော်တန်ဝိဇ္ဇမန္နာအဲဒီလိုလူကြီးရှိတယ်ကွာတဲ့တရားရှင်ကိုရောမြတ်ကြီးကိုတော်တိုင်းမဟောခဲ့သေးဘူးလားဗျာဒါကြောင့်ဧဝကောဘိကဝေပုဂ္ဂလောနေဝကိစ္စတာဟောတိနောဝတိတာ ဘေကဝေယံတော်များဥจิตတာတို့ဧဝကောဤတို့လျင်ပုဂ္ဂလောပုဂ္ဂိုလ်ဤနေဝကေစီတာ ချုံလည်းမချုံနောဝတိတာရွာလည်းမရွာသောမုတ်တိန်နှင့်တူသောပုဂ္ဂိုလ်မည်သည်ဟောတိစင်စစ်မသွေဖြစ်ပါ၏တော်တည်း ပြီဒါကြောင့်မို့ကိုယ်တိုင်လည်းမလူသူတစ်ပါးလည်းလူအောင်တန်းအောင်မတိုက်တွန်းတဲ့ပုဂ္ဂိုလ်ရာရှိလျာဘဝသန္တရာမှာဖြစ်တိုင်းဖြစ်တိုင်းသောဘဝဒီမှာကိုယ်တိုင်မလူခဲ့တဲ့အတွက်ကြောင့်မို့ဆင်းရဲတယ်တို့တော်ဟာဒီလူအောင်တန်းအောင် မတိုက်တော်မနှိုးဆော်ခဲ့တဲ့အတွက်ကြောင့်မို့လည်းပဲချွေရန်နေပါဖြစ်နေနေပါရှားပါရဲ့ဒါကြောင့်မိမိရဲ့ဘဝမှာပစ္စည်းလဲမွဲ့ အချွေရန်လင်းနေတဲ့အတွက်ကြောင့်မို့တောင်းစားရတဲ့ဘဝမျိုးတိအောင်အနန္တတတိကဲ့သို့မဖြစ်နိုင်ပေဘူးလားဗျာဖြစ်နိုင်တယ်ဒါကြောင့်မို့ဒါလေးတွေတတိထားနိုင်ဖို့အတွက်မိုးနဲ့တူတဲ့ပုံကိုလေးမျိုးကိုဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများကိုဘုန်းကြီးအသိပေးလိုက်ခြင်းပါနောက်တကနံပါတ်၄မိုးနဲ့တူတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတော့ကတိဇာဘိကဝေ ပုဂ္ဂလောကိစီတာသဟောတိဝတိတာသ ဘေကဝေယံတော်များဩจิตတော်ကတိစာဘဲသို့လျင်ပုဂ္ဂလောပုဂ္ဂိုလ်သည်ကိစီတာခြုံလေခြုံဝတိတာရွာလေရွာသောမိုးတိမ်နှင့်တူသောပုဂ္ဂိုလ်မည်သည်ဟောတိဖြစ်ပါသနည်းခြုံလေခြုံရွာလေရွာတဲ့မိုးတိမ်နဲ့တူတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကြီးလဲဘုရားရှင်ကိုတော်မြတ်ကြီးပြောတာဤကတ္တာသပြုလေပြုတတ်သည်ဟောတိဖြစ်ပါ၏အဲဒီနံပါတ်၄ဖြစ်တဲ့ပုဂ္ဂိုလ် ခြုံလဲခြုံရွာလဲရွာတဲ့မိုးနဲ့တူတဲ့ပုဂ္ဂိုလ်ကတော့ကိုယ်တိုင်လည်းပဲသူတစ်ပါးတွေကိုလှူခြင်းတန်းခြင်းအောင်တိုက်တွန်းတတ်နှိုးဆော်တတ်ပြောတတ်ဆိုတတ်မိမိကိုယ်တိုင်လည်းပဲမုဒ္ဒစာပြီးလှူတဲ့နေရာမှာလွတ်လွတ်အနေအားဖြင့်ဒီဝိုးတို့ပစ္စည်းပေါ်မှာတွဲချာကန့်ညင်းမှုမရှိဘဲနဲ့လွတ်လွတ်စွန်ကျဲတယ်အခါတရားမှာအချို့ပုဂ္ဂိုလ်များကလှူမဲ့ဟာလေးကိုပဲတွေးရဖြစ်နေတဲ့စိတ်ကလေးကစိတ်ကလေးကလှူရကောင်းမလား ဖြစ်သေးပါဘူးဘာလုပ်အောင်အဲ့ဒီမှာသူတော်ဘာတွေလူသားတွေမြင်ရတဲ့ကကလာကြတော့လူချင်းနဲ့တရားဆန္ဒအိမ်မရှိဘူးလားဒါပေမဲ့တူးမဲ့လို့စိတ်ကူးလိုက်ပြန်တော့လည်းပဲတခါနောက်ကမစ္စရာကနေပြီးတော့ဖြစ်နေပြန်နေမယ်တူလို့မဖြစ်ဘူးလူလို့မဖြစ်ဘူးမိမိအိမ်ကြီးဆောက်နေတဲ့အချိန်တိုက်ကြီးဆောက်နေတဲ့အချိန်ကုန်ပြားတွေကြံနေတယ်အများကြီးရှိသေးတယ်နောက်ကမစ္စရာကဆွဲထားပြီးဖြတ်တာဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဧကပတကဆိုတဲ့ပုံနာရှိတယ် ဇနီးမောင်နှံနှစ်ဦးမှာခြုံတယ်တစ်ခုပဲရှိဇနီးမောင်နှံနှစ်ယောက်စလုံးမှာဘာလေးရှိတယ်အပေါ်ခြုံတယ်လေးတစ်ခုတည်းပဲရှိတယ်အဲ့ဒီမှာဘုန်းကြီးတို့ဟိုအိန္ဒိယနိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေကအဲ့ဒီအိန္ဒိယနိုင်ငံကအမျိုးသားတွေကအပေါ်ခြုံတယ်ကြီးတွေခြုံထားတယ်အမြဲတမ်းအင်ကြီးဝတ်စားနဲ့ဝတ်ထားတာပဲဒါပေမဲ့အပေါ်ကခြုံတယ်ကြီးခြုံထားလေးရှိတယ်အဲ့ဒီအပြင်မှာသွားပြီးလာပြီးဆိုရင်အဲ့ဒီခြုံတယ်ကြီးခြုံပြီးသွားကြတာအဲ့တော့နှစ်ယောက်ပေါင်းမှဒီခြုံတယ်တစ်ထည်ပဲရှိတယ် အဲ့လိုဂျုံလေးတဲ့တဲ့ပဲရှိတဲ့အတွက်ကြောင့်မို့ပုံနာကြီးထွက်တဲ့ချင်းဆိုရင်ပုံလင်းမကြီးကအိမ်ထဲမှာနေရတယ်ပိန်လင်းမကြီးထွက်တဲ့ချင်းဆိုရင်ပုံနာကြီးအိမ်ထဲမှာနေရတယ်တဏီဘောကံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတရားပေါ်ကြီးသူတို့ပြုတ်မှလာဟောတရားနာကျင်လိုက်တာနှစ်ယောက်စလုံးအတူတူဘုရားတော်ကြောက်တဲ့အနေအားဖြင့်နှစ်ယောက်အတူတူသွားတဲ့ချင်းနဲ့ဒါပေမဲ့ခြုံတွေကတကူတည်းရှိတော့နှစ်ယောက်အတူတူသွားလို့မဖြစ်ဘူးအဲဒီမှာနေ့မှာပုံလင်းမကြီးသွားပြီးတော့ညမှာပုံနာကြီးသွားရအဲလိုတစ်နေ့စီသွားပြီးနာရတယ် အဲဒီမှာပုံနာကြီးအလှည့်ညရောက်တဲ့အခါကဏ္ဍကြတော့ပုံနာကြီးလေမြတ်စွာဘုရားတရားတွေနာရင်နာရင်နဲ့လှူခြင်းတဲ့စိတ်တွေဖြစ်အဲဒီမှာလှူခြင်းတဲ့စိတ်တွေဖြစ်တာကိုယ်မှလည်းဘာမျက်စိမှမရှိဘူးလှူစရာလှူစရာဆိုလို့အပေါ်ချုပ်လေကြီးတစ်ထည်ပဲရှိတယ်အဲဒီအပေါ်ချုပ်လေကြီးတစ်ထည်မှလည်းနှစ်ယောက်ပေါင်းမှဒီတစ်ထည်ပဲရှိတာဒီတစ်ထည်ပဲရှိတော့လှူခြင်းတဲ့စိတ်ကလည်းဒီဖြစ်ပေါ်လာတဲ့တရားတရားတွေကဖြစ်ပေါ်လာတယ် ဒါပေမဲ့လို့လှူမယ်လို့စိတ်ကူးလိုက်ကြတော့လည်းပဲနောက်ကမစ္စရာကမင်းပဲလို့လှူလို့ဖြစ်မလဲကွာနှစ်ယောက်ပေါင်းမှဒီတစ်ထည့်ဒီတစ်ထည့်သာလှူလိုက်ရလို့ရှိရင်ငါတို့ဇနီးမောင်နှံနှစ်ယောက်စလုံးအပြင်ကိုထွက်เสียမရှိပဲဖြစ်လိမ့်မယ်မဖြစ်သေးဘူးဆိုပြီးတော့နောက်ကမစ္စရာကပြလိုက်မလှူရပြန်နောက်တကလှူမယ်ဆိုပြီးတော့သုံးဖြတ်ချက်ချလိုက်ပြန်ပြီအဲ့ဒီမှာနောက်ကမစ္စရာကနေပြီးတော့ဘယ်လှူလို့ဖြစ်မလဲတခါချလိုက်ပြန်ပြီအဲ့ဒီမှာပထမညင်ဥယျာဉ်အချိန်ကုန်သွားတယ်လှူမယ်မလှူနဲ့လှူမယ်မလှူနဲ့ဖြစ်တယ် နောက်တခါဒုတိယညင်းလျာရောက်ပြန်ပြီညင်းလျာမှလည်းပဲဒီလိုပဲသရဏနဲ့မစ္စရိယတိုက်ပွဲကြီးဖြစ်နေလိုက်တာသရဏကဒီချုံလေးကိုလှူပလိုက်နိုင်ငံမှာမရှိလို့မလူမလူလို့မရှိတယ်အတိတ်ကမလူတန်းခဲ့တဲ့အတွက်ကြောင့်မို့ငါတို့ဒီဘဝမှာဒီလောက်တောင်ဆင်းရဲရဖြစ်နေရတာငါသူမယ်လို့ဒီလိုစိတ်ထဲဆုံးပြလိုက်တာနဲ့တပြိုင်တည်းပုံရင်းမှကြီးသွားမြင်လိုက်ကြဖြစ်သေးဘူးချုံလေးကနှစ်ယောက်ပေါင်းမှတစ်ထည်လေး ငါကကိစ္စမရှိဘူးငါရဲ့ဇနီးဖြစ်တဲ့ပုံလေးမကြီးအပြင်မှာဘယ်မှာသွားလို့လာလို့မဖြစ်ဘဲနေလိမ့်မယ်ဆိုပြီးတော့မစ္စရိယကဖြစ်လိုက်ပြန်ဒီလိုနဲ့မိုးတောက်ရန်ရောက်လာကဲမိုးတောက်ရန်နဲ့ရောက်လာရောဘာပဲဖြစ်ဖြစ်ဆိုပြီးတော့အဲ့ဒီမှာကရံဖြစ်တဲ့အချိန်ကကလမှာအဲ့ဒီမှာခြုံတယ်ကြီးကိုတခါရဲဆွဲခွာပြလိုက်ဆွဲခွာပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးစီတော်အရောက်သွားရင်သွားပြီးတော့အဲ့ဒီခြုံတယ်ကြီးကိုခောက်ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဆက်ကလှူဒန်းလိုက်တယ်အဲ့လိုလှူဒန်းပြီးတဲ့အချိန်ကကလမှာအဲ့ဒီ ဘုံနာကြီးကနေပြီးတော့ဇိတံမေအောင်ပြီဇိတံမေအောင်ပြီဇိတံမေအောင်ပြီလို့တကားနဲ့၃ချိန်၃ခါအော်ဟစ်ပြီးတော့ကြွေးကြော်လိုက်တယ်တဲ့ငါအောင်ပြီအောင်ပြီဆိုပြီးတော့ခေါ်လိုက်အဲ့ဒီသေကကလမှာပတိလေဒီကောသလမင်းကြီးကတိုက်ပွဲကနေပြီးတော့အောင်မြင်လို့တဘုံတကားထကြွနေတဲ့နေရာလေးကိုသွားရောက်နှိမ်နေလို့အောင်မြင်လာတဲ့အတွက်ကြောင့်မို့ပြန်လာတယ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုကြောဖို့ရအတွက်အပြင်ကနေတရားမန္တအပြင်ကနေစောင့်နေတယ် ဒီချိန်မှာအောင်းကြီးအောင်းကြီးလို့អော်တဲ့အတန်ကြားနေခါကြတော့မှဒါဘသူလဲငါအောင်းလေဆိုတာကငါသာ အောင်မြင်လာတဲ့ပုဂ္ဂိုလ်ငါတပုံးတကန်းလေးကိုထကြွနှိမ်နေနေတာကငါအောင်မြင်လာခဲ့ပြီသူကဘာကိုအောင်းလာလဲဆိုပြီးခေါ်ပြီးမိတဲ့ခန္ဓာနာကြတော့အဲ့ဒီမှာပုံနာကြီးကလည်းပဲသူ့ရဲ့မြစ်စီတာကိုအောင်းတဲ့အကြောင်းပြောတယ်ဒါနဲ့မြတ်စွာဘုရားတန်လျှောက်တဲ့အခါကျတော့မှမြတ်စွာဘုရားတန်သွားပြီးမေးလျှောက်တဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက တရားတော်မြင်မြတ်တဲ့သင်ကအပြင်းရန်ကိုအောင်တာဟောဤပုံနာကြီးကအတွင်းရန်ကိုအောင်တာဖေးရန်ကိုအောင်တာလေအတွင်းရန်ဖြစ်တဲ့မေးစေတာတရားကိုအောင်တာမလှူခြင်းဘူးဆိုတာဘသူကဖြစ်နေတာလေမေးစေတာကဖြစ်နေတာတဲ့လူမဲကြံလိုက်ဟိုဒီလောက်ကြီးများစုများသွားဘလောက်လေးလူမဲသူများနေဘလောက်လူလေးဆိုငါလည်းလူလိုက်မယ်တော်တော်လေးလေကန်းတစ်ဖြစ်နေတော့ရော့သွားပြန် ကိုယ်ကနောက်တစ်ခါလေကားတစ်တစ်လည်းနင်းလိုက်ရောရော့သွားပြန်နောက်ကျတစ်ပြေးပြေးတစ်ပြေးပြေးနဲ့ဘာမှပြန်တော့တစ်ပြေးပြေးတစ်ပြေးပြေးနဲ့ရော့ရော့သွားတာတရားတရားများတော့ဖြစ်လွယ်တယ်လို့ပြည့်ရောမပြည့်လွယ်ဘူးလားအဲ့ဒါပုထုဇဉ်တို့ရဲ့တရားဘုဒ္ဓတရားလေဒီပုထုဇဉ်တို့ရဲ့တရားကဖြစ်လွယ်တယ်သူတစ်ပါးတွေလူတာကြားရင်လူတယ်ဆိုရင်လူချင်းတယ်အဲပြီးလေပြီးရောနေကားလေတခါအပြင်ဓမ္မရင်ကလည်းထွက်ရောပြက်သွားတယ်ရှိတယ်ဘယ်ရောက်တော့မှကိုမသိဘူးအဲ့ဒီလူချင်းတဲ့စိတ်ရှိတယ် ဒီဒါကြောင့်မို့ပြလဲဖြစ်လွယ်တယ်ပြလွယ်ပြလွယ်တယ်အဲ့ဒီဧကံတရကပုံသားကြီးအဲ့ဒီမှာသူကလူမယ်မလူဘူးလူမယ်မလူဘူးဆိုပြီးဖြစ်ခဲ့တာလေအခုဒီနေရာမှာတော့ပြင်လူလဲလူတယ်လူလဲလူတယ်တိုင်ရောတိုက်တွန်းတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာချုံလဲချုံရွာလဲရွာတယ်မိုးနဲ့တူတဲ့ပုဂ္ဂိုလ်လောကကြီးမှာမရှိဘူးလားဗျာဧကေသောအတ္တနာသာတိတိပရိစ္ဆသမာဓပိတိသောနိဗ္ဗာန်နိဗ္ဗာန်ဌာနေဘောဂသံဗရလဝတိပရိဝါရသံပရိစ္ဆတိ ဤရာဤလောက၌ဤပြစ္ဆောချိုသော ပုံသောပုဂ္ဂိုလ်သည်အာတနာဇာမိမိတိပင်ယဒါနလူကိုဒေတိပေးလို့၏ပရိစ္ဆာသူတော်ဟာကိုလည်းပဲပတမရပိတိမိမိလိုပဲတူအောင်တန်းအောင်တိုက်တော်နှိုးဆော်တတ်ပါ၏သောသူသူသည်နိဗ္ဗာန်နိဗ္ဗာန်ဓာမီဖြစ်လျရာဘဝသံတရာဆက်ဆက်၌ဘောဂသံတရာစည်းစိမ်ဥစ္စာနှင့်ပြည့်စုံခြင်းကိုတော့ဖြင့်လဘတရားရှိပါပေ၏ပရိဝါရသံတရာသာသမီချွေရနှင့်ပြည့်စုံခြင်းကိုလည်းပဲ သဗတိရရှိပါပေ၏အဲဒီလိုကိုယ်တိုင်လည်းလှူဒန်းခဲ့တဲ့ပုဂ္ဂိုလ်ဟာဖြစ်နေရဘဝတိုင်းဘဝတိုင်းမှာပစ္စည်းဥစ္စာတွေရောရှားပါမလားပေါ်များမလားရည်တည်ဥစ္စာနဲ့ပေါ်များတယ်လို့သာတဏိအချွေရန်နေရောရှားပါမလားပေါ်များမလားအဲလိုပေါ်များတဲ့ပုဂ္ဂိုလ်ရောလောကကြီးထဲမှာမရှိဘူးလားဟေးတချို့ပုဂ္ဂိုလ်တွေကြည်စံပစ္စည်းဥစ္စာနဲ့ပေါ်လိုက်တာသာသမီအချွေရန်နေရောပြည့်ပြည့်စုံစုံမရှိကြပြီဘူးလားညာ အဲ့လိုပုဂ္ဂိုလ်တွေဟာကိုယ်တိုင်လည်းလူသူတော်အားတွေကိုလည်းပဲတိုက်တွန်းလို့ဟုတ်တယ်မို့လားအကျိုးတစ်မျိုးရရတာလားနှစ်မျိုးရတာအကျိုးနှစ်မျိုးရတာကိုယ်တိုင်လူတဲ့အတွက်ကြောင့်မို့ဖြစ်လျာဘဝတိုင်းမှာချမ်းသာတဲ့ဘဝမှာထက်တန်းတဲ့အထက်တန်းကြတဲ့ဘဝမှာဖြစ်တယ်သူတော်ဘာတွေကိုတိုက်တွန်းနှိုးဆော်တဲ့အတွက်ကြောင့်မို့သာသမီချွေရနေလေးပဲပေါ်များရင်မပေါ်များပြီဘူးလားအဲ့လိုပုဂ္ဂိုလ်မျိုးတွေလည်းဆိုဘုရားလက်ထက်ကမရှိဘူးလားဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့ပုဗ္ဗာယုံကျောင်းမှာကြီးဖြစ်တဲ့ဝိသက္ခာကျောင်းမှာကြီးလေ ဝိသကအကြောင်းမကြီးဟာချွေရံနေများလိုက်တာသား10ယောက်သမီး10ယောက်ဘယ်လောက်ရှိလဲဒီသား10ယောက်သမီး10ယောက်ကထွန်းကားလာလိုက်တာညီ400ရှိဟာမနေနဲ့ဟာမနေနဲ့နောက်ထပ်မြစ်ပြောလိုက်နဲ့မြစ်ချစ်ဆောင်ရှိတယ်အချွေရံနေဘယ်လောက်များတယ်ဆိုတာကြည့်အဲ့တော့ကိုယ်တိုင်လည်းလူတန်းငယ်သူတစ်ပါးကိုလည်းတိုက်တွန်းခဲ့တဲ့အတွက်ကြောင့်မို့သားသမီးက20 သူ့ဟာသူတွက်လေ20နှုန်း20နှုန်းနဲ့တွက်သွားလေမြည်ကြတော့400ဖြစ်တယ်မြည်ကနေပြီးတော့ပေါက်ပွားလာတဲ့ကမြည်ကြတော့8000ဖြစ်တယ်အချွေရံနေဘယ်လောက်ပေါများတယ်ဆိုတာအဲ့လောက်ပေါများတယ်အဲ့တော့ချွေရံနေပေါများတယ်လို့ပစ္စည်းဥစ္စာတွေကရောရှားပါသလားပေါများသလားဒီအဲ့လို ပုံကိုမျိုးဟာဘာမိုးနဲ့တူတဲ့ပုံကိုကြီးလဲကဲဆိုလိုက်မိုးနဲ့လူရွာမိုးနဲ့လူ နိုင်ရှင်ကမြတ်စွာဟောခဲ့သည်ကိုယ်ကလည်းလူတပါသူပေလူတိုက်တွန်းသည်ကိုယ်ကလည်းလူတပါသူ သေလူတိုက်တွန်းသည်စည်းစိမ်ချွေရန်ဤနတံဧကံပေါ်များမည်ကိုယ်တိုင်လည်းလူတယ်သူတစ်ပါးတွေကိုလည်းတိုက်တွန်းရင်စည်းစိမ်ရောချွေရန်တွေရောပါဖြစ်မလဲပေါ်များမယ်ဟောတချို့ပုဂ္ဂိုလ်ကြတော့လူတာလေးတွေမဟုတ်ဘူးကိုယ်တိုင်လည်းသီလတွေစောင့်ကြည့်ဆောင်ထိနေသူတစ်ပါးတွေသီလစောင့်ကြည့်ဆောင်ထိအောင်ရောမတိုက်တွန်းဘူးလား ဟောကိုယ်တိုင်လည်းဘာဝနာတရားတွေရိတ်တာဝင်ပြီးတရားကျင့်တယ်သူတစ်ပါးတွေတရားကျင့်အောင်ရောကိုယ်တိုင်မတိုက်တော်မူလားဒါကြောင့်ကိုယ်ကလည်းကျင့်အများပင်ကိုယ်စင်တိုက်တွန်းသည်ကိုယ်တိုင်ကျင့်ပွားသူတစ်ပါးကျင့်ပွားတိုက်တွန်းသည်စည်းစိမ်ချွေရန် ဤနတံဧကံပေါ်များမည်ဒီစိတ်နေချွေရနေနှစ်ခုသလုံးပေါ်များတော့ဒီပုဂ္ဂိုလ်ကဗာမိုးနဲ့တူတာလေခြုံလဲခြုံကဲဆိုလိုက်ထေချုံငါရွာထေချုံငါရွာမိုးနှင်းသာမိုးနှင်းသာပမာတူလာသည်ပမာတူလာသည်ထေချုံငါရွာထေချုံ မိုးလင်းသာပမာတူလာသည်ကိုယ်တိုင်လဲလူသူတစ်ပါးကိုတိုက်တွန်းတဲ့ပုဂ္ဂိုလ်ဟာခြုံလဲခြုံရွာလင်းရွာတဲ့မိုးနေတူတဲ့ပုဂ္ဂိုလ်တဲ့ဧဝံကောဘိကဝေပုဂ္ဂလောခေစီတာသဟောတိဝတိတာသဘေကဝေယံတော်များအိုရှိသားကိုဧဝံကောဤသို့လျင်ပုဂ္ဂလောပုဂ္ဂိုလ်သည်ခေစီတာသခြုံလဲခြုံဝတိတာသ ရွာလဲရွာတော်မိုးတိတ်နှင့်တူသောပုဂ္ဂိုလ်မည်သည်ဟောဒီစင်စင်မတွေးဖြစ်ပါလေတော့တည်းမိုးနဲ့တူတဲ့ပုဂ္ဂိုလ်ဘယ်နှမျိုးပြီးသွားပြီလဲ၄မျိုးနံပါတ်1ကဘယ်လိုလဲဗာနဲ့တူတယ်လဲဟင်ချုံးပြီးတော့နံပါတ်2က အေးရွာယုံလားရွာပြီးမချုံတဲ့ပုဂ္ဂိုလ်မိုးနဲ့တူတဲ့ပုဂ္ဂိုလ်နံပါတ်3ကနံပါတ်4ကကဲဒီတော့အဲ့ဒီပုဂ္ဂိုလ်၄မျိုးထဲမှာဘုန်းကြီးတို့ရှင်မင်းဝန်ပရိသတ်ဟာဘယ်မိုးနဲ့တူတဲ့ပုဂ္ဂိုလ်လဲမှန်တယ်အဲ့ဒါကိုဘုန်းကြီးထောက်ခံပါလေဒါကြောင့်ဒီကနေ့ထောက်ခံပြီးတော့ဒီတရားလေးသိလိုက်ကြလို့နော် ဣမေခောဘေကဝေသတ္တရော ဝလာဟကုပမပုဂ္ဂလာတန်တောတံဝိဇာမာနလောကသမိတိဘေကဝေယံတို့များအိုရှိသားတို့ဝလာဟကုပမမိုးတိန်လျင်ဥပမာရှိကြကုန်သောသတ္တရောလေးပါးကုန်သောဣမေပုဂ္ဂလာဤပုဂ္ဂိုလ်တို့သည် လောကသမိလောက၌တန်တောတံဝိဇာမာနာတကယ်ပင်ထင်ရှားရှိကြပါပေကုန်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတတိကဲကြည့်ပါရဲ့သူကြ